ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌24ရက်9လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဘိုင်းလို့ခေါ်ထိုင်ကမ္မထာနဲ့ဈေးဉာဏ်ကမ္မထာဆိုတဲ့ပဒါနကမ္မထာနှစ်ခုကအလွတ်ဖြစ်တဲ့ကိုယ်မူရာစိတ်မူရာနှုတ်မူရာလေးတွေကိုမလွတ်တမ်းမှားရမယ်ဘိုင်းလို့ဆိုလိုတယ် မိနံတင်ညခါရပပါတိုင်းဆိုရဲအပိုင်းမှာတို့မနေရတော့အထင်ရှားဆုံးဖြစ်တဲ့စားမှုတောင်းမှုနေရာက မှတ်ပုံကိုပြောခဲ့နော်ဟင်စားမှုတောင်းမှုမှာဒီကနေ့တွားဖို့အေးပြန်လာဖို့အဲ့ဒီနေရာမှာစားဖို့တောက်ဖို့ခုံဖို့အကုန်ပါွားပြီတင်လေဟုတ်ကလားအဲ့ဒါကိုအထွေထွေမူရပါလို့ပဲတုံးရအောင် ခုနတို့ပဒါနာကမ္မထာငါလွယ်လို့မျက်စိနှလုံးပွင့်ခြင်းကမိတ်ခြင်းတွေမှားရမယ်အဲ့ဒါကိုတို့ဝိဘူးဆရာတော်ဘုရားကြီးကြတော့တထီရဲ့ထီတတိတဲ့ပြည်နေရမယ်ဆိုတာဒါဒီဘုံလုံးသိမ်းကြုံပြောလိုက်တာတဲ့လေမှန်ပါဗျာဟင်မဟာသီဆရာတော်ဘုရားကြီးကြတော့လှုပ်ရှားတိုင်းမှာမှတ်ချက်ပါရမယ်ဒါပဲပြောတာတဲ့လေမှန်ပါဗျာဒီဟာပဲပြောဒါကိုလုပ်စီခြင်းလို့ဒါကိုပဲပြောနေတာဗျာ ဟင်ဘယ်ဟာမှမလွတ်စေနဲ့လို့ပြောတာတယ်လေပြတ်တောင်းပြတ်တောင်းလို့ပါလားကျေတောက်ကျေတောက်လို့ပါလားသာဝူရစနေမှာရမှာမို့ဒီမှာမှတ်ရှိနေတဲ့အသက်သွင်းနေတာနော်ဟင်အဲ့တော့ယဟန်တပန်းရဲ့အသက်ဒီပါတော့ဆိုတတိထင်ယောဂီတူရဲ့တက်ပေါ့အဲ့တတိပဲတတိရှိနေတဲ့အချိန်ဟာယောဂီပဲယောဂီတို့ ပါဠိစကားလေဗမာလိုတော့ဖြင့်ဟိုတတိလေးနဲ့အမြဲရှင်လေးရှိသူလို့ဒီပဲရအောင်ဟင်အဲ့တတိကိုပဲရှိရှိသမျှပိဋ္ဌာသုံးပါမေခင်ရှိပါမေဖို့တရားအလုံးရဲ့တာဝန်ခံဖြစ်တဲ့အတွက်တတိတရားနဲ့ရှင်လေးရှိသူလို့ထပ်ပြီးပြောမှာလားဟုတ်ကဲ့အဲ့တော့ယောဂီရဲ့အဲ့ဒီတတိထင်တယ် တတိလွတ်သွားရင်ယောဂီတည်သွားပြီလို့မှတ်လိုက်။ဟောငါတည်သွားပြီပဲ။ဟင်တတိပြန်ဝင်လာရင်တော့ငါအသက်ပြန်ဝင်လာပြီပဲလို့အဲ့လိုပဲမှတ်တာလား။ဟင်ဟင်တတိလွတ်သွားရင်ဟောငါတည်သွားပြီလို့မှလူရောတည်ဘူးပေါ့လေ။ယောဂီတည်သွားတာပြောတာ။ဟုတ်တယ်။လူရောတည်ဘူးယောဂီတော့တည်သွားပြီ။ဟင်အဲ့တော့တတိလေးရဲ့အချိန်လေးနဲ့မှတ်ချိန်လေးနဲ့သွားမှာ။အဲ့ဒီမှန်အားရရှိအားကိုနောက်အားဆက်လို့ အမှန်အမှားချင်းထက်သွားပြီအမှန်အမှားချင်းထပ်သွားပြီဘယ်မဟုတ်အမှန်မှအမှတ်တို့ဖြစ်သွားပြီလေယောဂီအသက်ရှင်ပန်ယုံနေမှာမဟုတ်ဘူးယောဂီလူလားမြောက်လားပြီလို့ပြောရဟင်အဲ့ဒါဆိုရင်ယောဂီလူလားမြောက်ပဲဗျာဟုတ်ကလားအဲ့လိုဆိုယောဂီလူလားမြောက်ဖြစ်ပြီအဲ့လိုရှိမှနဲ့တော့မှအဲအမှန်အမှားချင်းတတ်နေပြီထပ်နေပြီဆိုလို့ရှိရင်ယောဂီတို့မှန်အားကောင်းရင်မှန်ဉာဏ်တက်လာပါလိမ့်မယ်ဟုတ်ကဲ့ အဲ့ဒီမှတ်ဉာဏ်တက်တာကိုပဲတမာရိညာလို့သုံးပါလေဗျာအဲ့တော့တမာရိညာရောလိုက်လိုက်ရှာမနေနဲ့ဟုတ်ကလားဖြစ်ပြမြင်လို့လည်းလိုက်ရှာမနေနဲ့အဲ့ဒီမှတ်ဉာဏ်တက်တာဟိုကဖြစ်ပြလို့ပြောတာဟဲ့ချုပ်ွက်တဲ့ကိုရှုပ်ပြီးတဲ့နေရာကြီးကလှုပ်ရှားမှုပြီးတာဖြစ်ပြမြင်မဟုတ်ဘူးလားအဲ့တော့ဖြစ်ပြမြင်လို့ပြောရင်သာတဲ့ထင်မှာသုံးလို့ပါယောဂီတို့ရှုပ်ွက်တဲ့မှာဖြစ်ပြမြင်တာမဟုတ်ပါဘူးလှုပ်ရှားမှုမြင်တာမဟုတ်လားအေးအေးလှုပ်ရှားမှုမြင်တာအဲ့ဒါမှတ်ဉာဏ်လို့သဘောထားလိုက်တာမှာ အဲ့ဒီမှန်ဉာဏ်ကြီးအမြင်တန်းလာပြီဆိုမှအသိဉာဏ်ပွင့်တယ်ဟုတ်ကလားမှန်ပါဗျာအဲ့တော့အမှတ်ဒီရှေ့ကအသိဒီနောက်သားတယ်မှန်ပါဗျာအဲ့တော့အမှတ်ဒီဘုန်းကြီးကအသိဒီဘုန်းကြီးကဖဏကိုင်းကြဘုန်းကြီးကြောင့်မှတင်တယ်အဲ့တော့ဘုန်းကြီးကိုဝယ်ကြလားကိုဝယ်မလားဘုန်းကြီးကြောင့်မှကိုဝယ်မလားခင်ဗျားတို့အခုရေးကြီးတို့ဘယ်နဲ့တို့ဘုန်းကြီးကိုဝယ်နေကြလားဘုန်းကြီးကြောင့်မှမျောနေကြလားအာမဟုတ်ကဟုတ်ကဟေးမမဒီအမှန်ရုပ်သား ဟုတ်ကလားဒါအမှန်မှသိရမှာဆိုတော့တို့အမှန်အားကိုရမှာမလားအမှန်မှသိရမှာဗျာသိရနောက်ကဟုတ်တာကြီးဗျာသူ့ဘာကောင်းတဲ့လုပ်သူကြီးဗျာလို့တော့အမှားအားကောင်းရင်သိမှာပဲဟာဟင်ဟင်အမှတ်တည်းရင်မှန်ညာထွက်လာလိမ့်မယ်ဟုတ်ကလားမှန်ညာထွက်လာရင်အသိညာတက်လာလိမ့်မယ်ဟုတ်ကလားဗျာအဲ့ဒါအတွက်တို့ဒီတမ္ပညာကာရတိုင်းတွေပါအသေးဖွဲရိယသာတော့မလွတ်အောင်ခိုင်းနေတာတင်ဗျာ သို့မဟုတ်အပမာဒပတိကိုကောင်းတဲ့ဖို့ခိုင်းတာဖြစ်မလားဟုတ်ကလားယောဂီတို့အပမောတန်ဃာတော်တွေကအပမဒိနာသံပါတိတာဆိုပါပြောတော့အပ္ပနာခရှိတော့ဟင်ဘယ်နာသာပြောခဲ့တော့ဟင်ဟုတ်ကလားအေးအဲ့ဒီကြီးခမောကုန်ချက်အခုဆက်နှစ်လနဲ့ကြည့်အောင်ဆက်နော်ဘုံဘုံကြီးကိုပြင်ရွေးလားဟင် သင်ကြီးတာထင်တယ်အေးဘုရားတော့ဟိုမှာလို့ပြုံပြုံပြုံပြုံနဲ့ထားပြန်သွားဟင်အမဘာန်ဒီသူတွေကဖိန်ထိုင်ချရရမိတ်သွားတယ်ဟုတ်ပြီလားအဲ့ဒီလင်ရဲတဲ့ကျွေးတွေလားဟင်အဲ့တော့တို့ဒီတမ္ပတိညာကာရာဘိုင်းကိုအကောင်တွေပေါ်တယ်ဆိုတာအပီးအဖွဲလေးရစားတော့မလွတ်တမ်းမှားမယ်ဟုတ်ကလားဗျာတခါတည်းရှင်းသိနေနောက်သိတို့ရှင်းမှန်းနဲ့နောက်မှစနေအောင်ထပ်နေအောင်ခိုင်းတာဟုတ်ကလားဗျာ အဲ့တော့တို့ဒီကနေ့ကြတော့ဒါအစာဖြစ်တာကအပိခန္ဒီပဋိခန္ဒီသံသနာကာရီခေါတိတဲ့ဟုတ်ကဲ့အပိခန္ဒီဆိုတာရှိကိုဝါသွားတဲ့ပဋိကန္ဒီနောက်ကိုပြန်လှည့်လှည့်သံသနာကာရီကောင်းကောင်းကိုယ်ကိုယ်ပြပြတိလျက်ပြုလိရှိသည်တဲ့ကဟုတ်ကဲ့ဟင်ဒီလိုမတိသေးမလုပ်လဲလို့ဆိုလို့တရားဟုတ်ကဲ့ဟဲ့အဲ့တော့တို့ဆိုကြပါတော့ ဒီယောဂီတို့ဆုံးကြောင်းသွားတဲ့နေရာမှာဆုံးစာလို့သွားတဲ့အချိန်နဲ့စားပြီးပြည့်စုံလို့ပြန်လာတဲ့အချိန်စိတ်ချင်းတူမလားဗျာစိတ်ချင်းမတူရင်ကိုယ်ပဲတူမလဲလားဟင်ဒီတိုင်းမှာလာအိမ်မာကိုဆုံးချလို့လို့သွားတဲ့အချိန်နဲ့ဆုံးချပြီးအားရလို့ပြန်လာတဲ့အချိန်ကတူမလားငင်းအောင်ကြည်စမ်းပါဗျာဟင်ပူရင်လို့အဲ့လုံလို့ ရည်သွောချိုးရသွားတဲ့အချိန်ကငါစိတ်နဲ့ကိုဟုတ်ကလားအဲ့ဒီကအပူတက်တာတူအိုက်တက်တာတို့အားရပါရနဲ့ပြန်လာတဲ့အချိန်ရဲ့ကိုနဲ့စိတ်ကတူမလားအေးအဲ့ဒီမတူတာသိသိချင်လားမတူတာသိသိချင်လားအဲ့ဒါတရားဗျဟင်အဲ့ဒါရွာတော့ဟိုအိမ်နာပဏ္ဍခါတက်ခဲ့တယ်ဟင်ပါပြီတော့ ဟင်ဘာမှမကြည့်လို့ဘာမှမသိတာပေါ့အဲဘာမှကြည့်ရင်ဘာမှသိမှာပေါ့ဟုတ်ကလားဗျဒီရွာတွေဝိုင်းထမင်းလာရင်ကမတော်ဘူးလားအဲတနေ့ချင်းရှိပြီတော့အဲဘာသိလို့အဲ့ဒါဘာမှမကြည့်လို့ဘာမှမသိတာခဏဟုတ်ကလားအဲရွာတွေကရည်ကြိုးအသွားပြန်မလုပ်ဘူးလားဟင်အဲဒီဘယ်လိုကြည့်ရှိသွားဒါပြီးတော့အဲ့ဒါဘာမှမကြည့်ခဲ့လို့ဘာမှမသိခဲ့တာ အဲ့တော့ဒီနေရာမှာလည်းဘာမှမကြည့်နဲ့ဘာမှမသိမဖြစ်သေးလေလားဟင်ဒါရီလည်းကမ္မထာမမဟုတ်ဘူးလားအဲ့တော့ရွာထဲမှာဒီကမ္မထာမရှိပါရဲ့နဲ့ဒီကမ္မထာမထိုင်ရဲလို့သင်္ကန်းလာတက်နေရတာဗျဟုတ်ကလားရွာထဲကတော့အဲ့ဒီရွာကိုရွာတဲ့ကိုလွတ်နေတဲ့ကမ္မထာကိုထိုင်ရဲရင်ဒီတောင်လာဖို့မလိုဘူးခင်ဗျာဟုတ်ကလားဒီလိုင်းတို့ဒီကနေ့ပြေးနေတဲ့ကမ္မထာတွေကနတ်တလူသခန်းကကမ္မထာလားရွာတဲ့ကမ္မထာလားဗျ အဲ့ရွာတဲ့ကမ္မထာညဟိတူပါလားဟိုတိုးတဲ့ကတူတိုးသားတွေအင်းရန်ကုန်ရောက်မှကြားမြင်ဘူးသူတို့ထင်တယ်ကြားကဟိုရန်ကုန်ဖတ်ရှိရလားတိုးမှရှိရလားဆိုတိုးမှရှိတဲ့ကြားဖမ်းပြီးရန်ကုန်ရောက်မှကြားမြင်ဘူးတယ်လို့ဗျာဒီတာကြွားရဲရတော့ရှိကြတဲ့ကမ္မထမ်းထင်တယ်အဲ့ဒီကြောင့်မှကြည့်ရတာတယ်ဗျာဟုတ်ကလားဟဲ့အေး ဒါတို့တော်တွေတော့ကြားဆောင်သွားကြတာထင်တယ်ကြားဆောင်သွားလို့ကြားမတွေ့ခဲ့ဘူးဟုတ်ကလားအဲရံမှာဟိုမှာဒါတို့အသေးချထားမှသွားကြည့်ရတာထင်တယ်အဲအခုလည်းအဲယောဂီတို့အသေးချထားမှကြည့်ကြရဟင်ထိုင်လာတဲ့ကမ္မထာနေဟုတ်ကလားတို့မလေးရတဲ့ကဒါကျက်ပြုံးကမ္မထာမှလို့ပြောထားတယ်နဲ့ကျွာထဲမှာကိုလုတ်တာတွေလူရင်းကြိုင်နဲ့မှတ်ဖို့ထင်တယ်ဗျအဲ့တော့အဲ့ဒီရှင်း ညားတဲ့ကာလဖြစ်ဖြစ်နောက်ပြန်တဲ့ကာလပါဖြစ်ဖြစ်တဲ့အဲ့ဒီရဲ့ဟာလေးကိုကောင်းကောင်းကိုယ်ကိုယ်ပြပြသိအောင်မှတ်ခဲ့ပါတဲ့အဲ့မတူတာလေးကိုမတူတဲ့အကြောင်းလေးသိချင်တာပါဟုတ်ကလားတူတရားသူကြီးတရားစစ်တာဆိုတာဒီတရားသူကြီးရှိမှရောက်နေတဲ့တရားခံလျောက်ကိုစစ်တာမဟုတ်ပါဘူးသူကျိုးရဘူးတဲ့အဖြစ်ကိုအကြောင်းမပေါ်အောင်စစ်တာတယ်ဗျာ ဟင်တလာကကျိုးလုံးရတာလည်းဖြစ်ချင်းဖြစ်မဲ့တပါလောက်ကကျိုးလုံးရတာဖြစ်ချင်းဖြစ်မဲ့အဲ့ဒီအလုံးအရင်ကကျိုးလွန်ခဲ့တဲ့အပြစ်တွေကိုအကြောင်းပေါ်အောင်စစ်ထားဟုတ်ကလားဒီမှာလည်းသွားရင်သွားမှုကြီးမှာအကြောင်းရှိတယ်ဟုတ်ကလားဟဲ့အကြောင်းရှိတယ်ဗျာဟင်ဟိုသွားခြင်းနဲ့ဟိုအကြောင်းလမ်းသိကလေးမရှိဘူးလားအဲ့ဒီအကြောင်းလမ်းသိကလေးရဲ့လှုပ်တော်မှုကြောင့်စိတ္တဝါရောဆိုတဲ့တွင်းကံလေးတွေ ခလန်းကနေကြွတက်မလာဘူးလားအဲ့ဒီကြွတက်လာမှုတိုင်းဒီဖဝါဟာလှုပ်ရှားပေးရတာမဟုတ်လားအေးအဲ့ဒါအကြောင်းကနေအဲ့ဒီအကြောင်းပေါ်သိတင်တာဗျာစာလည်းအကြောင်းရှိပါဗျာဘာဖြစ်အကုန်လုံးအကြောင်းရှိပါဗျာဟင်အကြောင်းမရှိဘဲနဲ့အကျိုးမပေါ်ဘူးလို့လားတတိချမှတ်ခဲ့ဟုတ်ကလားအဲ့တော့ဒီရှေ့တက်တက်နောက်ပြန်လှည့်လှည့်ကောင်းကောင်းဝေဝေပြာပြာပြီးအောင်လုပ်ပါလို့ဆိုလိုတယ်ဟုတ်ကလား ဒီလိုပဲရှင်းနဲ့နောက်နဲ့အမူအရာထူးမတူသလိုခြေကန်းနဲ့တက်ရမယ်အနေငင်ရှိခဲ့ရင်လေအနေညာနေအမိတက်တဲ့အချိန်တူပါမလားဗျတကအမိညာနေအမိဆင်းတဲ့ခါတူပါမလားဗျမင်းအောင်ကြည့်ခဲ့ပါသူလည်းဘိက္ခံဒီပဋိက္ခံဒီပါပဲဟင်မတူပုံလေးမြင်အောင်ကြည့်ခဲ့ဟုတ်ကလားဗျအဲ့ဒါလေးကိုတို့တုံရှားတိုင်းမှာမှတ်ချက်ပါနေအောင်ကြိုးစားပါမှာဟုတ်ကလားဗျ တို့ဒီဟိုခေတ္တုံကပေါ်လေသာသနာပြုစဉ်ကာလတုန်းကအဲ့ဒီကလံပစိတ်ကောင်းကြောင်းမှရှိတဲ့ယဟန်နာပဲရဲ့ကျင့်ပုံနဲ့သာရတော့ဥပမာပေးပါဗျာဒီအသွာလာမလွတ်မှတ်ပုံမှန်နေလေအဲ့တော့ယဟန်တမန်ဟာ24နာရီလုံးလုံးသူ့မှာတတိမချရပါဘူးယဟန်မှာအိတ်ချင်မရှိရပါဘူးယောဂီတို့ မေတ္တာတုတ်ဟာဇာတ်တကယ်လို့ရမယ်တော့စီလိမ့်သိမဟုတ်ဘူးဗျကျွယုံနဲ့မပြီးဘူးဗျမင်္ဂလာတုတ်ပြီးယောဂီတို့ဇွာထဲမှာဇွာနေသူတွေရဲ့တကယ်ကြည့်ရမယ်ကြည့်သိပြီဗျမင်္ဂလာတုတ်ကလေအဲ့ဒါယုံယုံနဲ့နားထောင်ယုံနဲ့ပြီးဘူးဗျအဲ့ဒီတိုင်းအစဉ်စဉ်ကောင်းတယ်ပေါ်ခဲ့ရမယ်ဗျဟုတ်ကလားအဲ့တော့တို့ဒီမေတ္တာတုံမှာနောက်ဆုံးကျတော့တိဋ္ဌာသရမိဘိမောဝဗေယမောဝရာဝတ္တဝိကတမိတ်တော်ဆိုတာပါလားဟုတ် နော်တရားထိုင်ရာသွား၄ပါးသောဣရိယာပုတ်မှာအချင်းညနိုင်ကြီးကြီးဆိုတာလုံးဝမရှိဘဲနဲ့မှတ်ပါလို့အဲ့လိုဆိုထားတယ်ဒီလိုကရဟန်းကြီးအိမ်မနေနဲ့လို့ဆိုလိုတယ်ထင်တယ်အိမ်မနေနဲ့ဆိုတာတတိမလုံးနဲ့လို့ဆိုလိုတယ်ထင်တယ်ရဟန်းကမပေဘူးနဲ့လို့ဆိုလိုတယ်ထင်တယ်ရဟန်းရဲ့ဘက်ကလည်းဒီတတိပဲဟုတ်ဗျကိလေသာတတ်တာဒီတတိမဟုတ်ဘူးလားအေးအဲ့တော့သူတို့ကဒီဘယ်ဟာဖြစ်ဖြစ်အမှန်မှန်ပါဘူးကွ အဲ့တော့ဝါသူလာပြိမိကြတော့အဲ့ဒီပါဏ90မှာအကြည့်ဆုံးနဲ့တိုင်မြင်ရတယ်တဲ့သီဝဲကျင့်ပါတော့လေငါရှင်တို့ငါတို့အခုတို့ပါဒနာပေါင်းကိုဝင်လာတာဟာမင်းပြီးဆိုပြီးကြောက်လို့လည်းမဟုတ်ပါဘူးတဲ့ဟုတ်ကလားပြီးတော့အလုတ်မလုတ်ချင်လို့လာပြီးသာသနာ့ဘောင်ဝင်နေကြတာလည်းမဟုတ်ပါဘူးတဲ့ဟုတ်ကလားလား ပြီးတော့သူများအကျိုးတွေတင်လို့မဆန့်နိုင်လို့မျက်နာပူလို့ဒီတာဝနာတောင်ဝင်နေတာလည်းမဟုတ်ကြပါဘူးတဲ့ဟုတ်ကလားတို့ဒီတာဝနာတောင်ကိုဝင်လာခြင်းဟာအပါရဒုက္ခငါဆွဲကြောင့်တင်တယ်ဟိကာမဒုက္ခကြိုက်ဆွဲမှုဆွဲကြောင့်တင်တယ်ဟိဘဝဒုက္ခရထားတဲ့ဘဝလေးခင်တွယ်မှုကြောင့်တင်တယ်ဟိအဲ့ဒီဒုက္ခကလွတ်မြောက်ခြင်းလို့ငါတို့တာဝနာတောင်ဝင်လာကြတာ ဟုတ်ကလားဗျအဲ့ဒါရင်လာကြတဲ့အတွက်ငါတို့ခုချိန်ကစပြီးတူးနဲ့တူးစကားမပြောကြသလားနဲ့ဗျကိစ္စမပြီးမချင်းလေလားဟင်ဘယ်လောက်တည်းတော့ဒီကိစ္စမပြီးမချင်းနဲ့ဘယ်မှာမပြီးကြသလားနဲ့အဲ့လာရင်ကြီးရဲ့ကြောက်သွားမှာဆိုလို့လေအဲ့လိုပြောပြီးအာထုတ်တယ်ဟင်အာထုတ်တော့သုံးငံသွားလဲအပွန်လဲ အမှန်မလွတ်တယ်ဗျခြိလှမ်းနိုင်လှမ်းနိုင်ဟုတ်ကလားအပြန်လည်းအမှန်မလွတ်တယ်ဗျခြိလှမ်းနိုင်လှမ်းနိုင်ပြီးတော့ရွာထဲရောက်လို့ရှိရင်လေတရားဓမ္မတွေကဟိုမေးဒီမေးမေးမှာဆိုလို့တဲ့အရှင်ဘုရားများကြားမှာကြွားရလားနေလို့ထိုင်လို့ပြည်ဆုံးရပါဘူးအရင်ကနဲ့အဲ့ဒီလောကုတ္တိမေးနေရအပူရဖြေးနေရမှာပေါ့မမေးပြီးအောင်ပစာထဲကိုရင်းရင်းသွားတယ်ဗျာဟင် ပြီးတော့ယဟန်တို့မမေးရင်မဖြစ်မဖြစ်ကြရတော့ရှင်ဘုရားဒီကနေ့ဘယ်လိုပါတော့ဥပုံနဲ့ဘယ်လိုကြပါသလဲဒါတွေကြတော့သူတို့မပြလို့မေးကြတာဟုတ်ကလားဒီမျိုးရှိခေကတော့ကြတရာရောက်ရတာကဘယ်နည်းပါတော့မိတ္တတလေအဲ့လိုငါတွေမေးရင်တော့ဖြင့်ရေကိုမျိုးချင်းမျိုးသိမျိုးချလိုက်တယ်မျိုးချပြီးမှတလင်းကလူပြီးပြီတလုံးပဲတလင်းလောက်တလုံးပြီးဒီကနေ့အတွက်ကိုရှင်းရှင်းဝင်ပြောဘူးတဲ့ တလေးလေးပြီးပြီးတို့ခလားကြာတရာဆိုကြာတရာပေါ့ကြေရာဆိုကြေရာသာတလုံးမတော့ဒါပြီးသူ့လို့သူပြန်လောက်သွားတယ်အမှန်မလို့ပါဘူးအဲ့ပြောနေတဲ့ချိန်မှာမှမလို့ပါဘူးတဲ့အဲ့လိုသွားကြတယ်တဲ့ဟုတ်ကဲ့လားအဲ့လိုသွားနေတဲ့ချိန်ဆိုကြပါစို့အတွန်းဆိုပါတော့အတွန်းသွားတယ်ရှေ့ကမထီကြီးကဒီမှာကာမစိတ်ဖြစ်ဖြစ်အတွေးစိတ်တစ်စိတ်ဘောဒီနေကာမဝိတ္တကံပေါ်နိုင်ဘူးလား လူကျင်တဲ့တွေးကြံနေလေတရားအကျမ်းကျမ်းတခြားအကျမ်းကျမ်းလူကျင်တာဟာလူကျင်တာပဲတရားကလူကျင်နေရမှာလားမရပါဘူးအေးကြကြံရင်တိုးတတ်တယ်ပဲတော့မှကြံတယ်ဟုတ်ကလားဗျာညာဘူးဘုမှုဗျာပါရဝိတ္တတော်ဟောဖြစ်နိုင်မလားဟင်ကိုတရားဟောသိမှုမရှိနိုင်ဘူးလားဟင်ဒီကြတဲ့ဟိုဘုံဘာလို့ဟိုဟိုဆရာသမားနဲ့လည်းကိုယ်ရည်ရှိသေးတယ်ခင်ဗျားတို့ဟိုအစွဲစိတ်ကတိုက်ပြီးတယ် ဦးဆရာသမားတွေမသွားရတာတို့မတွေ့ရင်မကြောက်ရဲမှကြောက်ရတာတို့ဆိုပြပါရဝုတ္တဒီကောဝင်နေလားအဲအဲဝင်မပြဟင်အဲလိုဟာတွေလက်ရှိကြဝိညာဉ်ပါဝိတ္တဆိုတာနင်ဘယ်တော့မှမလုပ်ခဲ့လို့နင်ဘယ်တော့မှမလုပ်ခဲ့မိလို့ဆိုကိုကိုကိုဟိုရေးသေးတဲ့အတူဒီလိုရေးရေးကြအဲ့ဒီဟိုမိစ္ဆာတွေလို့ခေါ်တဲ့မဟုတ်တရားတွေတူတမျိုးမျိုးပေါ်ခဲ့ရှိရရဟန်းကြီးရက်နေရမှာလေအဲ့ဒါနောက်က40ကူကလည်းရက်နေရမှာလေ ဟုတ်ကလားရှင်းရမှမပြောတာသူဒီကိရိတာမှာဒီနေရာမှာဖြစ်တဲ့ကိရိတာဒီနေရာမှာမသိမချင်းပါမှာဟုတ်မှန်ပါဗျာလက်ပါလေဗျာဟုတ်ကလားရပ်ပြီးတော့မှတ်တာတောင်သူ့စိတ်ဟာမင်းရဘူးဆိုရင်အဲ့ဒီနေရာတပိတ်ကလေးဘေးချပြီးလှေလာနေရဖြစ်လှေလာနေဒီမလေးခွေထိုင်ရမှာလေဗျာဟင်အဲ့ဒါနောက်ကလေးတကူပါလေသူလိုပဲလေဒီမလေးခွေထိုင်ရမှာလေဗျာဟုတ်ကလားဗျာအဲသူကိရိတာသူ့ဟာသူ့မှာနှိမ်လို့မရရင် မင်းမချက်ဘူးလားမင်းနောက်က40ကိုပါမင်းကြောင့်သိကုန်ပြီဟင်မင်းမချက်ဘူးလားမင်းရမလဲဗျအဲဒီချက်သိကလေးပေါ်လာရင်အဲ့ဒီမှာဖိပြီးကြိုးစားတယ်ကြိုးစားလို့အောင်သွားဆိုသူပြန်ထားမှကျန်ရတဲ့လိုက်ထားပါလို့ဒီတလန်တွေးမှတွေးရပါအဲ့တွေးတွေးနဲ့တွေးလေးတစ်ခုပေါ်လို့ခြေနှောင်းမှာအမှတ်မပါဘူးဆိုရင်အဲ့ဒီနေရာတွေးနေရရရမလဲဗျအဲ့ကောင်နောက်ကလေးလေးတစ်ခုပါလေရရမှာပဲလေ အလုံးနဲ့သွားရတယ်ဗျဟုတ်ပါရဲ့တကယ်လို့40 50မှာရှိတပါးကတော့သူ့မနဲ့သူကောင်းနေတယ်40ကူလာမြတ်ကဒီလိုဖြစ်ခဲ့40ကူလာကဒီလိုပဲဟိုသူ့ကမ္မဝိတက်ကိုနှိမ့်တဲ့ဟိုသူ့ဘာမှမဖြစ်ရမှာလေအဲ့ဒါကြောင့်လည်း48ပါးမြတ်ကဒီလိုနေရာမှာထင်တယ်အဲ့ဆိုကြတာကနောက်ဆုံးတပါးကျမှဒါဖြစ်နေရှိရ40ကူလာကြားနေပေါ့ဒီနောက်ကတပါးကဒီလိုပဲမှတ်နေရမှာနော်ဟုတ်ကလား ရှင်းလို့တဘာနဲ့တဘာကြော်မသွားကြပဋ္ဌာန်းထင်တယ်အဲ့ဒီနည်းနဲ့ကျင့်တယ်တဲ့ဗျာဟုတ်ကဲ့အမှန်မလို့အသွားလည်းဒီလိုပဲအတန်းလည်းဒီလိုပဲအဲ့လိုကျင့်လိုက်ကြတာတည်င်းကျွတ်လာကျွတ်နေကကုန်းကုန်းရဟန်းကိစ္စပြီးတယ်တတ်တတ်ကံပြောတာမဟုတ်ဘူးတရားကံပြောတာမဟုတ်ဘူးအနာကံပြောတာမဟုတ်ဘူးရဟန်းသာဖြစ်သွားတာပေါ့ဆိုလိုဒီရဟန်းကိစ္စပြီးတယ်ဆိုတာဟင်မောင်ဆိုသူကအမှတ်ကလွတ်မှလွတ်တော့ပဲကွအဲ့တော့ကိုယ့်ဘက်ကအနိုင်ထင်တယ် မှတ်သိတကအနိုင်ဟင်ဓမ္မသိကနိုင်လို့ချင်းမှားအောင်မွေးရတာထင်တယ်ဒါမှရှိတတ်နေနောက်တတ်ကိုတခါတော့ကြားမှာဖြတ်လေးပြမဝင်အောင်လို့လုပ်ရမှာထင်တယ်အေးအဲ့ဒီတိုင်းကိုဆက်အောင်လုပ်သွားတယ်အဲ့တော့ဟိုဘက်ကမတိသိဟာဘယ်လိုလုပ်ဝင်မလို့ဟိဒီပြီးတော့အစွဲတိသိဘယ်လိုလုပ်ဝင်မလို့ဟိအဲ့မဝင်ရင်အဟောင်းလည်းပြမှာပေါ့အတိလေးရမှာပေါ့ဟိအတိတော်အဟောင်းကိုလှမ်းပြီးအားဖြင့် အားဖြင့်လို့ရအောင်လားအဟောင်းကတော့သူ့လက်ရှိမှမှာဒီမှာအတခံနေရရဲ့အညွန့်ဘယ်လိုလုပ်တတ်မလို့ကုန်ပြီပေါ့ဗျာဒီနည်းနဲ့ပြီးသွားတယ်တဲ့ဒါပြားရင်းမှတ်တာမှတ်တာလေဟင်သူဟောဒီလိုမှတ်ရင်မရနိုင်ဘူးလားသူဟိုသူတို့ကဟောဒွိလုပ်တယ်ပူသလားသူတို့စိတ်ကဟောဒုစိတ်တဲ့ပူသလားသူတို့လည်းဒီရုပ်နဲ့ပင်နံဒီလိုပဲဒုက္ခခံမှတ်တာရသေးတာပဲ တို့ဟောဒီလိုရဒီနံဒီလိုဒုက္ခခံရင်မလာနိုင်ဘူးလားဟုတ်ကလားဗျာသူတို့တကယ်နေကျွန်တော်အဟုတ်လို့သွားတာအဟုတ်လို့တော့တကယ်အောင်သွားတယ်ဗျာသူလည်းအဲ့လိုမှတ်နေရမယ်ဗျာလူကြီးပြောတာတော့လေဟင်ဟုတ်ကလားခုနကဒုက္ခကလုံးလောက်ခြင်းသိရှိရင်ပေါ့လေဒုက္ခကလုံးလောက်ခြင်းသိရှိရင်ဒီတိုင်းမှရမယ်ဟုတ်ကလားအဲ့ဒီဒီ ဟိုငါဆွဲနဲ့တွန်းနေတဲ့ဘဝကြီးဟာအဲ့ဒီငါဆွဲနဲ့တွန်းနေတဲ့ခုကိုဒီတို့ဒီဝိပဿနာဉာဏ်ဆယ်သိနဲ့ဖြစ်စဉ်တစ်ခုကိုဆုံးအောင်လဲလဲလို့ငါဆွဲပြတ်သွားတဲ့နေရာဟာဒါမကြတာလို့ပြောတာမဟုတ်လားဗျာမကြတာလို့ရှိသလားမကြတယ်ဆိုတာနဲ့ခရီးစဉ်တစ်ခုဆုံးလို့ရတယ်ဆိုတာနဲ့တူတူမဟုတ်လားငါဆွဲနဲ့လက်ပတ်နေတဲ့သူနဲ့အဆွဲသိတင်နေဟဲ့အဲအဲ့ဒါကိုသူ့ဒီဝိပဿနာသမထဝိပဿနာ သူမိုးသီလဒိဋ္ဌာသမารိဒိဋ္ဌာပညာဒိဋ္ဌာနဲ့ဝိပဿနာဉာဏ်ဆင်းရဲတက်တော်မှာထင်တယ်ဟင်ကိုခန္ဓာကိုယ်အကြောင်းကိုသိအောင်ထင်တယ်ဟိအထင်ကြီးနေတာကိုဟိုသိချာကားနာမြင်အောင်ထင်တယ်ဟိဟင်မသိလို့ထင်ကြည့်ရမလားဟဲ့ဟင်အဲကိုကိုခန္ဓာကိုယ်ကိုကောင်းရထင်နေတာတွေဟင်ပါဗျာလို့ထင်နေတာတွေဟုတ်ကလားဟိတကယ်ရှိတယ်ထင်နေတာတွေငါပိုင်ရလို့ထင်နေတာတွေအဲ့ဒါတွေကိုယ်ကအဲ့ဒီအစွဲကိုပြအောင်ဖြတ်တာအဲ့ဒီအစွဲ ငါဆိုတဲ့ကိုယ်နဲ့နေရာဟာငါပိတ်ပြတ်မှာပဲဗျအဲ့ဒီငါပိတ်ပြတ်တဲ့နေရာငါပြီးပြတ်တာပဲဗျအဲ့ဒါခရီးတစ်ခုဆုံးတာမဟုတ်လားလက်ကြရဲဆိုတာနဲ့ခရီးတစ်ခုဆုံးတယ်ဆိုတာအတူတူမဟုတ်ဘူးလားဒါမှတ်ချိန်နေကြတာတင်လေဟင်ဒုလုံးယူရတာလားမှတ်ချိန်နေသွားတာလားအဲမှတ်ချိန်နေသွားတာအဲ့တော့အမှတ်စိတ်နေတို့ခရီးတွေ့မှာပဲကွယ်ဟင်အမှန်ကျရင်ဖြာလေးကြဝန်ခံရမယ်ဟဲ့ ခကြီးရှိနေဟဲ့တိတ်တာပဲကြွားမတင်လေသဘောပေါက်လားအဲ့တော့ဗိက္ခာတိပဋိက္ခာတိတို့ဟာရှေ့ကိုပဲတက်တက်နောက်ကိုပဲပြန်လှည့်လှည့်တံပမာဏကာရီကောင်းကောင်းကိုယ်ကိုပြပြပြိလျက်ပြုလို့ရှိပါတဲ့ဆိုလိုတယ်ဟဲ့ဟုတ်ကဲ့ပြီးတော့အာလောကိတိဝီလောကိတိဆိုတာရှင်းတယ်ကြည့်ကြည့်သံသမီးပဲကြည့်ကြည့်တံပမာဏကာရီကောင်းကောင်းကိုယ်ကိုပြပြ ပြီးလျက်ပြုလို့ရှိပါတဲ့ဟုတ်ခလားဟင်သူတိဖို့ရလေ့ကျင့်မှာလို့ပြောလိုက်ရင်ပိုကောင်းပါလိမ့်မယ်ဗျဟုတ်ကလားဗျအဲ့တော့ယောဂီတယောက်ဟာရှေ့တဲ့ရဟန်းရဲ့တို့သက်ကုန်တည်းကိုမျက်စိကိုအစိုးရပြီးတယ်လေးတောင်နဲ့မပူပါနဲ့ကြီးကြီးကြောင်ကြီးလို့ရင်ရနိုင်ဘူးဟင်တကောင်းဆိုတာလေးလည်းမပြီးရမှာမိမိတို့အန်တရယ်လေးလိမ့်ုံတင်တယ်ဟဲ့ဟင် သူရဟန်းငယ်များပြောတော်ပြောနဲ့ဟင်လေးတောင်ကမ်းများကြည့်ရဆိုလို့တည်းကရှေ့ကိုဘုရားဝိရိယတောင်နဲ့ဟုတ်လားအနောက်ကိုခေါ်ရတောင်ဟင်ဟင်အဲဒီဟိုတောင်တောင်တောင်မှာရှိတဲ့ဟိုမြောက်မှာရှိတဲ့ဟာလေဒီရှေ့မှာရှိတာလေအနောက်မှာရှိတယ်လေအဲ့ဒီတောင်လေးတောင်ပြောတဲ့ဆိုလို့လည်းမဖြစ်ကြတင်တဲ့အုံးပြဟုတ်ကလားဗျအဲ့အဲ့လောက်တင်ကြည့်ရမယ်ဟုတ်ကလားဘာဖြစ်လို့ ရှေ့ကိုအများကြီးကြည့်လိုက်ရင်ယောဂီတို့အာယုံပြားသွားမယ်အာယုံပြားသွားတာဒီတစ်ချက်ဟာယောဂီတို့ဟောဒီမှာတထိုင်အတွေးဆက်လို့မရဘူးနော်ဟင်ယောဂီကြာလေကြာလေယောဂီတို့သိတာလက်ကိတ်ဘဝလိုဖြစ်လာလေလက်ကိတ်ဘဝလိုဖြစ်လာလေဒီချွေးဆုံးမခံနိုင်လေရလက်နည်းတုတ်တုံးကတော့ဘာကိုင်းကိုင်းဘာထူးလေဒီကနေ့လက်နည်းတုတ်ဟုတ်တယ်လားအေးလက်ကိတ်ဘဝဖြစ်လေလေချွေးဆုံးမခံနိုင်လေလား ဟုတ်ကလားဟိအဲ့တော့အာယုံပြားမှာသုံးလို့ပါဒီနေရာလေးကိုအရင်းပေးလို့ယောဂီတို့ကစားသုံးမျိုးကိုမှတ်ခဲ့ပါကစားသုံးမျိုးကိုယောဂီပုဂ္ဂိုလ်တယောက်အထူးသဖြင့်လိုက်နာပါမျက်စိမကစားရဘူးဟုတ်ကလားမျက်စိမကစားနဲ့ပစံမကစားရဘူးပစံမကစားနဲ့ပြောချင်းဆိုချင်းပြောတာလေသူကစိတ်မကစားနဲ့ဟုတ်ကလားဟိ အဲ့တော့မျက်စိကစားတော့ဘာဖြစ်တော့ဟင်အဝေးတခြားသွားကြည့်တာထင်တယ်ဒီလိုလိုကိုထားမယ်ပတိလွတ်မသွားဘူးလားတရားကတခြားကြည့်ရမှာလားကိုကြည့်ရမှာလားဒီကိုကြည့်ရမှာလေအဲ့တော့တစ်ချက်တော့အပြင်ကိုလှမ်းကြည့်လိုက်ရင်တစ်ချက်ကိုအတွက်လွတ်မသွားဘူးလားသွားပြီသွားပြီသွားပြီအဲ့ဒါကြောင့်ယောဂီတွေဝိသဘာကအာယုဖြစ်တဲ့ယောက်ျားပြီးမိန်းမကြီးမမိန်းမပြီးယောက်ျားကြီးမမဟုတ်ထပင်သွားကြည့်ကြည့် တောတန်သွားစီကြည့်ယောဂီတို့သိယောဂီတို့ကိုယ်မှာမရှိတာတော့အမှန်ပဲသဘောပေါက်သလားအဲ့ဒါကြောင့်ပါဟင်သဘောပေါက်ကြတယ်အဲ့ဒါကြောင့်ကြတော့မျက်စိမကစားပါနဲ့ဟင်ကိုနာကိုဖြစ်နိုင်ရင်တော့ဒီမျိုးပေါ်ကမြင်းလေးတွေကမြင်းကိုဖြစ်အောင်လုပ်စမ်းပါမြင်းလေးကမြင်းကမျိုးလုံးအုပ်ကလေးနဲ့တင်နေဟင်အဝေးတို့ဘေးတို့ကြည့်ခွင့်ရသလားမရပါဘူး ဘာဖြစ်လို့လုံးရဟုတ်ဘူးရမင်းကလမ်းတတ်တဲ့အမျိုးထင်တယ်ဒီလမ်းတတ်တဲ့မျိုးရအဲ့တော့လမ်းတတ်တဲ့မျိုးဖြစ်တော့မျက်လုံးအုပ်ကလေးနဲ့မောင်းရတယ်ထင်တယ်ဟဲ့ဒီအခုယောဂီတို့တော့ဘယ်နဲ့တော့ယောဂီတို့သိတာဒီလားလမ်းလုံးမလားအဲ့မျက်လုံးအုပ်ကလေးရမျက်လုံးအုပ်ကလေးရဒီချိန်မှာသက်ကုန်တရေဆိုတာအဲ့ဒါပြောတာထင်တယ်မျက်စိလေးကိုအုပ်ချုပ်ကြီးလေးနဲ့ပို့သွားပါလို့သုံးလို့တပြဟုတ်ကလားဒီမျက်လုံးအုပ်ကလေးနဲ့ခဏတော့မောင်းရပါမှာဗျ မျက်စိမကစားပါနဲ့တဲ့အဲ့တော့မျက်စိလှုပ်ရှားကြည့်ကစားတရားပြတ်တော်မီတဲ့တို့မှာပြတော့အဲ့လိုဆောင်ပုတ်ကလေးနဲ့ပြေးလိုက်ပါတဲ့တို့ဒါတို့ဖုံးမလိုက်တာပါတို့ကမဟာတရားနေတော့ဖြစ်ပွားပြောတာပါဟုတ်ကဲ့မကြည့်ကြရပါဘူးခုချိန်ဒီတို့ကိုတရားပြလိုက်တဲ့ဆရာတော်ဥပန္တိတာမျက်နှာဖြူသလားမဲသလားတို့မသိသေးဘူးအကြည့်လည်းမခံကြည့်တော့ပြောတာပဲတို့ကိုလို့ကိုလို့ပါ တော့သူရှိကိုသတ်ကနေဒီဦးရဲ့ဗျက်ကနေထိုင်နေထားမယ်ငေါ့ပြေထားပဲဆရာတော်ဥပဏိတာအဲ့လောက်ထိယောဂီကင်တဲ့နေရာမှာ ခက်ချင်ကြီးကင်ပြီးတယ်သူစိတ်တိုင်းမကြမချင်းပေါ့လေဟင်အဲ့တော့ယောဂီတို့ကဘယ်လိုတရားကြီးလို့မှမသိပဲနဲ့သူကဘဘူးစီဟာလားဟုတ်ကလားဟင်ယောဂီတို့ကကြောက်တော့အရင်တော့သူကစိတ်နဲ့ထွန်းနေမယ်ဟုတ်ကလားယောဂီတို့ကတိတ်တအရင်တော့သူကဖတ်မြဖြတ်နေမယ် ဟုတ်ကဲ့ဗျာဟင်မင်းဒီရလိမ့်မနော်ဟုတ်ကလားညတေးပါဖြစ်ရင်တော့ဆောင်းနေသူမလှမ်းနေဖြတ်မယ်ဟုတ်ကလားရတော့ဘီးနဲ့တိုက်နေချောင်းမဟုတ်ဘူးဟင်အေးတကယ်လို့ကြောက်တူးကြီးဖြစ်ရင်ဆောင်းနဲ့ရိုက်မယ်ဟုတ်ကလားအေးဆရာတော်ဥပဏိတာအဲ့တော့ဒီအကံတော့ကျွမ်းကျင်တော့ကွသူစိတ်တိုင်းမကြမချင်းပေါ့လေ ယုံကြည်တရားထဲမှာခံနေတဲ့မန်ကိုအမြဲတမ်းနှိမ်ချပေးရတယ်ဆရာကဘယ်တော့ပြောပြောမလိုက်နာတာအဲ့ဒါမန်ခံနေတဲ့ခေါ်တယ်ဟင်ကိလေသာမဝင်နေလို့ဆရာဘယ်တော့ပြောပြောနားမဝင်တာအဲ့ဒါမဝင်နေလို့အဲ့မဝင်နေတဲ့ပုဂ္ဂိုလ်တွေကဘယ်တော့ဟိုတရားညွှန်ကြားနေတယ်တက်မလာဘူးအဲ့တော့သူလောကရှာတာပေါ့နောက်တရားအဲသူစိတ်ပိုင်းမကြမချင်းများသူစိတ်ပိုင်းကြတော့လေမနေ့ကဥပါတိမှာဟုတ်ပါရလားအောင်မရဘူးဗျာ စိတ်ဒိဋ္ဌာသွားတော့လေလေအဲ့ခါပြင်းပြင်းပြင်းပြင်းနဲ့သူ့ရုပ်ကလေးကသူ့ထုတ်ပေးတာတဲ့ရုပ်ကလေးကလှလာပြီကိုအဲဟိုဘာလို့ဟိုရောင်တန်းရောင်ပန်းတင်လို့ဖြာပြီးထင်တယ်ဟိရောင်တန်းသိချက်ကိုတင်လို့ရပြီဆိုတော့လေအမလေးပြုံပြုံပြုံပြုံနဲ့သူ့ရုပ်ကလေးကြည့်ပြီဗျာဟိတို့ရလာတာဆရာရဲ့စီကံတင်မှုကြောင့်ဟင်ပြီးတော့တိုက်တာရဲ့စီကံတင်မှုကြောင့်တို့စေနာဓမ္မသားလောက်ပဲရှိပါတယ် ဆရာသမားနဲ့စီကံကြောင့်ရခဲ့တာတို့တော့မှတာရှိတယ်ဟုတ်ကလားဗျာအင်းအဲ့တော့တို့အဲ့လိုပုံရှုရတာကွဘယ်မှကြည့်ရဘူးသူ့တိုက်တာတွေထူသွားမဲ့တာတို့သိရဘူးဘာသိရဘူးအစာဦးဘယ်လောက်နေနေနေနေသိဘူးဘာကြောင့်နေဒုက္ခတွေသိဘူးဟိုမျက်လုံးအုပ်ကလေးနဲ့သွားနေရတာကိုတော့အဲ့ဒီမျက်စိကစားမှုကိုလည်းယောဂီတို့ရှောင်သားမှာဟင်ရှောင်သားမှာဟင် တောင်အာလောကီတီဝီလောကီတီဆိုတာလေ့ရှိတဲ့လေလေးတောင်ကမြနဲ့တစောင်းလေးတဲ့ဒါလေးတော့ပဲကြည့်ခွင့်ရှိပါတယ်ယောဂီတယောက်ရဲ့တာဝန်ပြောတာလေဒါလေးတော့အမှမလွတ်ထင်ဗျာဟင်ပြီးတော့ပသမကစားနဲ့အဲ့ဒီပသမကစားဟာယောဂီတို့ပသမကစားနေတဲ့ကာလပါလို့အိတ်ပေါက်နဲ့ဖားကောက်တယ်လို့ပဲဟင်ပြီးတော့တထိုင်စုထားတာတွေကဘယ်လောက်ရလဲရွှေကျင်ရတယ်လို့ထင်တယ်ဟင် ကိုကအိတ်ပေါက်ကြီးဆိုတော့ဘယ်နဲ့တော့ဟိထဲတိုင်းကြမှာဗျဘလောက်ဖေးရောက်ပြီဒီလိုမှမှဒီပထမတစ်ထိုင်ရအားဒီဒုတိယတစ်ထိုင်ကိုပါသွားပါမလားဗျအမရှင်ပြသွားပြီဟုတ်ကလားဗျပြီးတော့ဒီပြောတယ်ဆိုတာတို့ဘာဖြစ်လို့တော့ကိုရင်ထဲမှာမဆန့်တော့လို့ကိရိတာကြီးလုံးလို့ထင်တယ်ဟဲ့တို့မဟုတ်ရင်မျက်စိကမြင်မြင်ပြန်ပြီးကြကြပြန်ပြီးမှတ်တိလေးကအမေရောင်းတိုင်းထားတာထင်တယ်ပိတ်ထုတ်ထားတာထင်တယ် နိုင်နိုင်ရမည်ကြားပါရမည်ခိုင်ခိုင်ရမည်ထိထိရမည်တွားတွားရမည်ဆိုတော့ဒီအစွဲစိတ်ကဘယ်ကထွက်ပေါက်ရှိသေးရောအဲထွက်ပေါက်မရှိတော့ပသာထေရအာန်ချတာဗျဟင်အဲပသာပေါက်ကနေထွက်ပါဗျဟုတ်ကလားဗျအဲ့တော့အဲ့ဒီစကားပြောနေတဲ့အချိန်မှာယောဂီတို့စကားဆိုတော့ပညာတိပြောလို့ရတာပါယောဂီတို့ကြည့်နေရတာကပရမတ်ထင်တယ်အဲ့ဒီအပြောနဲ့ သဘောနဲ့ဆန့်ကျင်ဘက်ပဲအဲ့ဒီအပြောတွေပြောနေကြတော့ဒီဘက်ကပရမတ်ကငုတ်ကူတာမှတ်တော်အပြောများလေပရမတ်ငုတ်ပြီပဲဟင်အပြောထူလေးအဲ့ဒီသဘောဘက်မှာဥတူတူဖြစ်နေခဏတော့ဖြစ်မယ်ဟုတ်ကလားပြီးတော့ပြောနေတာဒီကိုယ်အိမ်ကိုလှုပ်ပြီးသူ့ဘက်ကိုအာရုံပြုပြောနေသည်ဟုတ်ကလားဗျာဒီလိုသူကိုယ်အိမ်လှုပ်ရင်ကိုယ်လူကမပြတ်ဘူးလားကြွားပြီရောပြီ တောင်းမစကားပြောခြင်းအဲ့ဒီပါဇက်ကစားတာကိုလည်းရှောင်းခြင်းပါတဲ့ဗျာဟုတ်ကလားအဲ့ဒါကြတော့ထွေလီစကားပြောပါများတရားပြတော်မီတဲ့ဗျာမမေ့ပါလားရအောင်လည်းယူထားဗျာဒါယောဂီတို့နားထောင်မှုပြောတာမဟုတ်ဗျာလိုက်နာဖို့ဟုတ်ကလားဗျာအဲ့စကားပြောတာစကားဆိုပညာတိပြောလို့ရတာဟုတ်ပဲပရမကပြောကြည့်ရလို့လားအဲ့ဒီနေရာပေါ်ဒီနေရာပြောက်သွားတာထင်တယ်ဒီနေရာဖြစ်ဒီနေရာပြစ်ကြသွားတာထင်တယ် ပြောတောင်ပြောလိုက်ငါယောဂီတို့မနက်ကတို့လာဖြစ်အဖြစ်ခံတာအဲ့ဒါလာပြီးလိန်ဖြစ်တာငါမျိုးယောဂီလာဖြစ်တာလိန်ဖြစ်တာအဲ့လာဖြစ်တဲ့အချိန်မှာရှိသေးလို့လားအဲ့မရှိတာကြီးလာပြောတာထင်တယ်အဲ့ဒါတောင်တွေးပြောရတာထင်တယ်ဟုတ်ကလားဟိရှိသေးလားဟင်ဟောတို့ဒါတော့ယောဂီဆိုလို့ရှိရင်မနက်ကလာဖြစ်တဲ့ယောဂီဆို၈နိုင်ထိုင်နေတာ၈နိုင်ကုန်ပြီထင်တယ်ဒီညမှာဒီညမှာ ဟိုဖြစ်ပြမြင်ဒီနေရာမှာတွက်သွားတာတင်တယ်ဟင်ဆယ်နှစ်နာရီသာခဲ့ပြီလားတခါ၄နာရီကြာတော့ကောဘာဘူး၈နာရီကြာတော့ကောအခုမနေ့၄နာရီကောမပါဘူးဒီနေရာဖြစ်ဒီနေရာပြတ်သွားတာပရမတ်ကဘယ်လိုမှကိုသူပြောလို့ရဘူးညာအဲ့တော့ကိုတွေးကြတဲ့ပရမတ်ကိုကိုသဘောပေါက်တယ်လို့လာတင်ပြတာမဟုတ်လားဟုတ်ကလားကိုတွေးကြတဲ့ပရမတ်ကိုကိုသဘောပေါက်တယ်လို့ဆရာထံတင်ပြနေတာပဲရှိတယ်ယောဂီပရမတ်ကိုတို့တင်ပြမပြနိုင်ဘူး ဟုတ်ကလားဒီကိုယ်ကြီးရဲ့ဘုဒ္ဓလေးကိုအာယုံပြုတ်ပြီးတွေးပြီးတော့ဟိုကိုယ်သဘောပေါက်တာလေးနဲ့ဥပမာပေးပြီးလာပြောနေတာဗျဟုတ်ကလားအဲ့တော့တို့ဒီအပြင်မှာရေးတာတော့ပြဗရမကြီးမှာပေါ့ကွတကယ်ကြောက်တူးတဲ့နေရာကျတော့ဗရမတွေ့မလားကြောက်နေတွေ့မလားကြောက်နေတွေ့မှာအဲ့တော့ဗဒမဆိုတဲ့စကလုံးနဲ့ကြောက်နေဆိုတဲ့စကလုံးတူရလားဗျာအေးပညာနဲ့ဗရမလည်းအဲ့လောက်ကွာတယ် ပြီးတော့ဟိုဘက်ကငယုံပြီးတဲ့ဟောဒီဘက်ကသတ်ပြရငယုံပြီးဆိုတဲ့ကလုံးနဲ့သတ်ဆိုတဲ့သဘာဝတူသလားဗျပြောသူတို့တူဗျဟုတ်ကလားပြညာနဲ့ပရမအဲ့လောက်ကွဲပါလေကိုယ်သဘောပေါက်တာနဲ့မှတ်နေရတာမဟုတ်လားဟုတ်ကလားဗျအဲ့တော့တို့ဒီစကားပြောမှုဒီပြညာတည်တာပြောနိုင်တယ်ပရမပြောနိုင်ဘူးအဲ့တော့ဒီပြညာတလုံးတင်းနေတဲ့အချိန်ဟာပရမတလုံးငုံနေလိမ့်မလားမှတ်တော့ အဲ့တော့ပညာတစ်ထိုင်ပြောရင်ပရမတ်တစ်ထိုင်လုံးနေပြီဒါမှတ်တော်ဗျာမှန်ပါဗျာသွားပြီယောဂီတို့အိတ်ပေါက်နဲ့ဖာကောက်တယ်လို့ပရမတ်တစ်ချိန်နဲ့ဒုတိယတစ်ချိန်ကြာမှပြတ်ထွက်သွားတယ်အဲ့တော့ပထမတစ်ချိန်ကအာဒီဒုတိယချိန်ကိုရောက်အောင်မလားအေးအဲ့တော့ကြီးအားနောက်အားမထောက်ပါနဲ့အတွက်အဲ့ဒါတက်ပြက်တက်ပြက်ဟုတ်ကလားဖြာလေးပြဖြာခံရတဲ့တက်ပြက်ဟင်ထောက်ပြမဝင်တာတဲ့တက်ပြက်ဟုတ်မယ်တောင်းစကားပြောမှုကိုရှောင်ပြီးသားမှာ သဘောပေါက်ပလားတဒုတိယပါဗျာတို့တတိယကတော့ပိုးပြီးစဉ်းစားစိတ်ကိုပယ်ပေးသားမှာသူယောဂီတွေတခါတည်းစိတ်မှန်ရင်မှန်ရင်လည်းအော်ပါလာတာတွေအော်ငါပဲလို့အော်ငါခန္ဓာကိုယ်ကြီးမမြဲပါလားခါဟင်းမအော်ရင်မှမှနဲ့အဲ့ဒါတွေးနေတယ်မှန်ပါဗျာမတွေးနဲ့အဲ့ဖြစ်တွေးနေတဲ့ပေါ်ပါမှတ်သားမှာတွေးနေတာကမှတ်သားဘယ်လိုတွေးတွေးတဲ့ဘိုင်းမှာလိုက်မှတ်နေဟုတ်ကဲ့မှတ်တဲ့တိုင်းသိနေတာအဲ့ဒါကိုယ်တိုင်သိနေတယ် ပုဂ္ဂလာမမှားဘူးကိုမတ်တော့တော့ပြီးနေတယ်ထင်တယ်အဲ့ဒါကိုယ်တိုင်ပြီးမမှားဘူးအဲ့ဒါပရမတ်တိအဲ့ဒါပင်ပညာတိအဲ့ဒါဝိဇ္ဇာတိမမှားဘူးဘယ်လိုတွေ့တွေ့လေအမှန်တော့ကအတိတွေတဲ့အတိမှန်တယ်ယောဂီကိုကိုယ်တိုင်ပြီးဒါမှားလေလားမှန်လေလားတွေးတာမနေနဲ့ဟုတ်ကလားဗျမမြဲပါတကားမြဲပါတကားစဉ်းစားမနေနဲ့မကောင်းပါတကားကောင်းပါတကားစဉ်းစားမနေနဲ့ဟုတ်ကလားအဲ့ဒီစဉ်းစားနေတဲ့အချိန်ဟာ ပရမတ်နဲ့တို့ပါတော့မျက်ခြေတစ်ခါပြသွားတာမဟုတ်လားအတွေးလေးတစ်ခါဝင်နေရင်ပရမတ်နဲ့မျက်ခြေတစ်ခါပြသွားပြီဟုတ်ကလားဗျဒီမှာဒီပရမတ်ကိုမျက်ခြေမပြတ်ကြည့်နေရမှာလေဟုတ်ကလားတို့အမှုတစ်တဲ့တရားသူကြီးတယောက်ဟာတထိုင်တွင်းမှာကိုကတရားခံကထွက်ဆိုနေတယ်ထွက်ဆိုနေတဲ့ဟာလေးကို9မိနစ်လောက်မှတ်တမ်းမတင်မဲ့မရေးဘဲနဲ့ထားလို့ရှိရင်အဲ့ဒီ9မိနစ်သာသူ့သဘောတဘာဝကြောက်မသွားဘူးလား ဒီလိုဆိုရင်အဲ့ဒီအမှုကိုဆုံးဖြတ်တဲ့နေရာမှာဟားမနေပြီဘူးလားဟားပြောမှာပေါ့ဟုတ်ကလားတေလူကထွက်ထွက်တေကံကထွက်ထွက်တတိကံကထွက်ထွက်သူထွက်သူချက်တွေကိုတလုံးမကြံမှတ်တမ်းတင်းမှအမှုသွားမှုလားဟာဒါဘာပဲပုံမှန်နဲ့သက်ဆိုင်တယ်ဒါတေလူဘက်ကနိုင်နေတယ်ဒါတေခံဘက်ကနိုင်နေတယ်ကွာဆုံးဖြတ်လို့ရမှာပေါ့ဟုတ်ကလားလားအဲ့တော့မင်းငယ်လေးမှမကြံပါနဲ့မင်းငယ်လေးမှမတွေးပါနဲ့ဟုတ်ကလားလား အဲ့ဒီကြံသေးနေတာဒီပြိမာတိကြံသေးနေတာတင်တယ်ဟဲ့အဲ့တော့ပရမတ်ကမျိုးမသွားပြီဘူးလားပြီးတော့ကြံသေးနေတာမှမများသူများအကြောင်းကိုကြံသေးနိုင်တယ်ဟဲ့အပြင်ထွက်ပြီးတော့လည်းကြံသေးနိုင်တယ်ဟဲ့အိမ်ပြန်ပြီးတော့လည်းကြံသေးနိုင်တယ်ဟဲ့ဒီလိုကိုကိုယ်ခန္ဓာကိုယ်ကဘိုးလုပ်တွေမပြတ်ဘူးလားဟင်ကိုယ်ကိုယ်ကိုကြံတာတောင်ကြံနာမှမများကိုနောက်ကဖြစ်ခဲ့ဘူးလားကြံလို့မဟဲ့ကိုရှင်းကြိုပြီးတော့လည်းကြံလို့မဟဲ့ဒီမှာပြစ္ဆုတ်ပါတော့ရှုနေရတဲ့ယောဂီမဟုတ်လား အဲ့တော့ကိုကိုကိုကြရင်လည်းတင်နမနာရှေ့ပြန်ဟိုရှေ့ကျူပြီးတော့ကျန်တာနဲ့နောက်ပြန်ကျန်တာဒါပဲရှိတယ်အကြံမနာပြစ်စုံပန်တဲ့တယ်မှာမရှိဘူးပြစ်စုံပန်တဲ့တယ်မှာဖြစ်ဖြစ်ရှုနေရတာကိုအဲ့တော့ကိုကိုကိုကျန်တာတောင်ပဲပြစ်စုံပန်တဲ့တယ်မတည့်တော့တဲ့အတွက်ယောဂီတို့မှုမပေါ်နိုင်ပါဘူးဒါမျိုးအဲ့ဒီတူဒီမှုကိုလည်းလုံးဝပယ်ပြီးသားမှာအဲ့ဒါကိုသိကစားတယ်လို့ခေါ်တယ်။ဒီကစိတ်ကလေးငြိမ်းနေတာဟုတ်ပဲ။ အဲ့တော့ကြည်ကြံပြီးနေတဲ့နေရာဒုက္ခလေးပါလာရင်ဘဝငြိမ်မှမလားအဲ့ငြိမ်မှုအဲ့တော့ဒုက္ခကြောင့်ဟောတို့နှလုံးသွေးတွေကလည်းမဲလာလိမ့်မယ်ဗျာအဲ့တော့ဖြစ်ပြဘယ်လိုလုပ်မြင်တော့မလဲအဲ့ကြံစီတာလေးကကိုကြိုက်တာလေးကိုလူကျင်တာလေးကြံပြီးနေရင်ဘဝငြိမ်မလားဗျာအဲ့ဘဝငြိမ်လို့ရှိရင်နှလုံးသွေးတွေကရဲတက်နေတယ်ဗျာအဲ့ဒီချိန်ကြတော့ဟောတို့ရှုနေတဲ့ရှုွက်သေးတာဖြစ်ဖြစ်ကိုမြင်နိုင်မှာမလားမမြင်နိုင်ဘူး ဒါတို့ကြံစီမှုသုံးသပ်မှုကိုလုံးဝပယ်ပေးသားမှာဒါကြတော့ကြံစီစဉ်းစားစိတ်ကစားတရားပြတော်မူတဲ့ဗျာဟုတ်ကလားအဲ့တော့ကြံစီနေတဲ့ပုဂ္ဂိုလ်တယောက်လည်းပူပေါက်နေရထဲ့တယ်လို့ပဲဗျာဟုတ်ကလားဒီအဲ့ဒီကစားတော်မျိုးကိုရှောင်ပြီးပါဟုတ်ကလားဒီမျက်စိလှုပ်ရှားကြည့်ကစားတရားပြတော်ပြီးတိတ်ထင်ကြထွေးလေးစကားပြောပါများတရားပြတော်မူနှစ်ထင်ကြ ကြံစီစဉ်းစားသိကစားတရားပြတော်မူဟုတ်ကလားဗျာအဲ့ဒီကစားတစ်မျိုးရှောင်ပေးပါအဲ့ဒါကိုဒီနေရာကြတော့အာလောကိဒီဝီလောကိဒီသံဃာနာကာရီဟောဒီလို့ဆိုလို့တယ်လားဟုတ်ကလားမျက်စိကိုမကစားပေမဲ့ဟင်တခါရကုအမကလေးနဲ့ကိုမလွတ်တတ်မှတ်နဲ့အောင်ကြိုးစားပါလို့ဆိုလို့တယ်ဗျာဟုတ်ကလားဗျာပြီးတော့သင်္ဃာတိပတ္တသီဝရဓာရဏီဆိုတာ ကို့စာလီသင်္นานကြီးတွေဟုတ်ကလားတကံခွေးရောက်ကြီးဘက်ကပါပြီးပါကင်ကင်ပေါ့လေဟင်ပြီးတော့အဝတ်လုံကြီးအင်းကြီးပါကင်ကင်ပေါ့ဗျာအမမလုတ်ကင်ပြီးပါတဲ့ဟုတ်ကလားဗျာအမမလုတ်ပါနဲ့လုတ်သမ်းပါဒီမှာမြေကလေးထံပြလုတ်တရားမရှိပါဘူးပါလုတ်လုတ်ဒီလုတ်တလုတ်တဲ့ထင်တယ်ကောင်းအေးအေးစိတ်ထိုင်ကြကြနဲ့ပိစုပန်တဲ့မှာယောဂီတို့ ကိုယ်လေးနဲ့စိတ်ကလေးတထပ်တည်းကြအောင်ထိုင်တယ်အေးအဲ့တော့ယောဂီတို့ဘာလုပ်လို့စုံတွဲလုပ်ပြီးပါလို့ပြောတာဗျဟင်ကိုယ်ကိုယ်နဲ့ကိုယ်စိတ်တထပ်တည်းကြကြအောင်ပြောတာထင်တယ်အေးစုံတွဲကြအောင်လုပ်ရမယ်ဗျပြစ်စုပန်တဲ့တယ်မှာဟုတ်ကလားဗျအဲ့တော့တို့သာမှုတောက်မှုကတော့မနေ့ကပြောပြီးပြီထင်ဗျအေးပြီးတော့တို့ပတ်တာဝါဖြာသိနောက်ဆုံးကြတော့ကတိတိတိနိဒိနိတုတ်တိသာဂရိတိပါတိတိတုန်နိပါဝေတဲ့ မသနာကာရီဟောတိလားဂတိပြားတဲ့နေရာဖြစ်ဖြစ်ဒါတော့ဒိညာကမ္မထံကလွတ်ပေါ်လေဟင်ပြီးတော့ဒီသေးရတဲ့ကာလမှာပဲဖြစ်ဖြစ်တယ်ဟုတ်ကလားတွားတာနဲ့ရတာနဲ့တူပါမလားဟဲ့ဟုတ်တူအပြောချင်းမတူရင်တပွဲချင်းမတူဘူးတာမှတော့တကူကတွားတယ်တကူကရတယ်တဲ့တူနိုင်ဟင်ပြီးတော့နေပြီးနေထိုင်တဲ့ကာလဖြစ်ဖြစ်လေဟုတ်ကလားဒါလည်းထိုင်ကမ္မထံကလွတ်တဲ့ဟာပြောတာလေကိုထိုင်ကမ္မထံကတော့ထိုင်ကမ္မထံအတိုင်း ပဓာနာကမ္မထံပြီးခဲ့ပြီးသားတင်တယ်ကြံနေထိုင်မှုတွေပြောတာပါဟုတ်ကလားပြီးတော့တုတ်တီးဆိုတာတို့နားချိန်ဖြစ်တဲ့ည9နာရီကမနေ့3နာရီတွင်းကိုပြောတာနော်အဲ့ဒီနားချိန်ဖြစ်တဲ့တုတ်တီးတို့ဒီကနေ့အတွက်ကိုအထိုင်နဲ့ပြီးသွားတယ်နိအဲအထိုင်နဲ့သိညာပဲပြီးသွားတယ်နိတကအထိုင်နဲ့သိညာကြားလဲအမှတ်မလွတ်တယ်နိအိယာပဲပြောင်းကျင်တာကအခုမှအမှားတယ်နိ ဒီမှာလေးဣရိယာပုတ်ဟို အထိုင်နဲ့အထကြားမှာဣရိယာပုတ်အထိုင်လည်းမဟုတ်အထလည်းမဟုတ်လည်းအမှတ်မလို့ပါဘူးတင်နေဟုတ်ကလားဒီတိုင်းမဲ့တခါအထကနေအယအယကနေအသွားကြတယ်ဣရိယာပုတ်မလို့ပါဘူးတင်နေအဲဒါပြီးတော့မလွတ်ကင်းနိုင်တဲ့တို့လုံးဒီလိုရမယ်ပူတိုင်းချင်းဆိုတာမနဲ့9နိုင်နဲ့7နိုင်ကြားတယ်ဟဲ့အဲ့ဒါချွေးတုံတာချင်းတို့အဝတ်ရှဲချင်းတို့စာမှုတော်မှုကိစ္စတို့ ပြီးတော့အိမ်နာပလမ်းမှုတို့ဒီလိုခင်းကြီးခင်းရဲ့ကိစ္စအကုန်လုံးပေါ့ဟဲ့ဟုတ်ကလားဟင်အဲ့ဒါဒီအကုန်လုံးပတ်တာပါပြပြီးမှတ်ခဲ့လို့တို့မှတ်ချက်အားပေါင်းဆက်ရှင်နာရီတမလားဗျာဆက်ရှင်နာရီနော်အဲ့ဒီဆက်ရှင်နာရီကိုယောဂီတို့မိနစ်တော့တွက်ကြည့်ပါအဲ့ဒီမိနစ်ကိုစက္ကန့်ဖွဲ့ကြည့်ပါတို့အမှတ်ဒီဘယ်လောက်များလာတယ်လဲကွာအဲ့ဒီအမှတ်များတော့အဖတ်တင်ရမယ်အရေးကြီးတယ်မဖြစ်ပါစေနဲ့ ရစ်တည်ရလာပြီလေအဲ့တော့ဆက်ချင်လာရင်တို့ဒီကနေ့ဘယ်နေတုံးဟိဟုတ်ဘူးထိုင်နေပြောတာလေလာပြီးမရစားတာဟုတ်ကွ6ရက်လောက်ရှိသွားပြီ6ရက်ကိုခုနတို့ဆက်ချင်လာရင်တွေ့ကြည့်ကွယ်နေတဲ့နာရီတွေလားဟင်အဲ့ဒါချိုးမိုင်မိုင်နဲ့မပြီးနဲ့ချိုးမိုင်မိုင်နဲ့ပြီးနေအဲ့ဒါဒီဟာမျိုးတို့တာမှတ်တယ်ဟုတ်ကလားဗျဘယ်နာဟာတယ်ကိုကိုကိုပြန်ဖြစ်ခါရနေရပြန်ဖြစ် ဟုတ်ကလားသူရည်ရည်ရည်ပြင်းတဲ့ပုဂ္ဂိုလ်တွေဘယ်နေရာကိုပြက်တယ်လဲဆိုတော့သူ့တိုင်းတို့ဟာလေးနဲ့ကရိယာလေးနဲ့ထောက်ကြည့်တယ်လို့ပေါ့မှန်ပါဗျာဟင်အဲ့တို့ဒီမှာလဲထောက်ထောက်ကြည့်သားမှာငါဘယ်နေရာဟာတယ်လဲဘယ်နေရာမှာနေတယ်လဲဆိုတာဒီခက်ချစ်လာကြီးလေသုံးပိုင်းထင်တယ်သုံးပိုင်းပြီးသွားပလားပြီးသွားပြီဟုတ်ကလားထိုင်နေပြီးမဟုတ်လားဒီကံကံပြီးမဟုတ်လားအထွေထွေမူဝါတိုင်းနဲ့ပြီးမဟုတ်လားပြီးသွားပြီ သမင်းသားတာပြောရင်ဒီချိုးတာတို့မပြေးကြတာတို့ပြောဖို့လူသေးလို့လားအပြီးသွားပြီအဲ့တော့ကိုအိတ်ချိန်ရောက်သွားတာဟုတ်ကဲ့အိတ်ချိန်ရောက်တာလေဣရိယာပုဂ္ဂလိကိုတေးချမှာတမ်းမှာဟုတ်ကလားအဲ့ဒီမှာတို့ခေါင်းလေးချလိုက်ပြီးဟိုအိတ်ချင်းတကယ်ပဲမလားဘူးလားဘယ်နာကပေါ်တာတော့ဘာလို့အိတ်ချင်တာတော့တေးချကြည့်လမ်းခဏအိတ်ချင်တာလည်းအကြောင်းရှိတယ်ဟုတ်ကလားအိတ်ချင်တဲ့အကြောင်းလေးရှိပါတယ် အိတ်ချင်တဲ့အကြောင်းသိချင်အိတ်ချင်တာမှမှသိမှာပေါ့ဟင်သူအိတ်ချင်တာပဲသိတာမဟုတ်လားအိတ်ချင်တဲ့အကြောင်းသိသေးဘူးဗျဟုတ်ကလားဟောတို့ခုနေလူဟာလူကြတော့ဟိုနေပူဒီဖြစ်စေမပူဒီဖြစ်စေနေပူရဲ့အချိန်ရှိတယ်ထင်ကြလားအဲ့တော့မွင်းကြီးပေါက်ဒီကိုလုံးပွင့်နေတယ်လေတခါတော့ဒီပြင်ခန္ဓာကိုယ်ကိုဖွင့်ထားတယ်ထင်တယ်အဲ့တော့ဝန်းထဲမှာရှိနေတဲ့ကိလေသာအပူကြောင့်အပြင်ဥဒုအပူကြောင့် တို့မို့စိတ်ရဲ့အပူကြောင့်တို့လုပ်ထားတဲ့ကံရဲ့အပူကြောင့်အပူတွေကြောင့်အပူတွေလည်းအောင်းနေတယ်အပုတ်တွေရောအောင်းနေပြီပါအဲ့ဒါတွေကနေကြတော့ဘုန်းကြီးဘောက်ကထွက်လို့ရတယ်လေဩ6နာရီဝဲ9နာရီတော့နေရှိသေးလားပြီးတော့ဘူးချင်းရှိသေးတယ်ထွက်ပါသေးတယ်ဟင်7နာရီလောက်ကြတော့ဘယ်နဲ့တော့အပူချင်းနေသွားပြီထင်တယ်9နာရီကြတော့ဘယ်နဲ့တော့ပူရပူနေပြီထင်တယ်10နာရီလောက်ကြတော့ဘယ်နဲ့တော့ဩအေးတခါဘုန်းကြီးဘောက်တွေပြေးပြီထင်တယ် သိပြီဆိုရင်အပူပုတ်ကဘယ်မှခမောက်သွားပြန်ဖြစ်တော့အဲတော့အစာအိတ်ကနေခသိယုခသိယုကနေနောက်ကျွမ်းမကြီးတိုင်းတဲ့အုတ်စကြောရင်ထိုးတာတေချာရှုထုတ်လာလားအဲအုတ်စကြောမှာအားကောင်းလိုက်ဆိုမှငယ်တိတ်ကိုကွက်ကနေကွက်ကနေသွားပြတာချင်းချရမှတ်ပြီးသားမှာဟင်မှတ်ပြီးသားမှာဒါကိုတဲနေပါလိဖော်ပြတာပါတော့ရုံးတိကိုယ်တိုင်လောရမယ့်ကိစ္စဟိုတို့ပြပြောရမယ့်ကိစ္စမှမဟုတ်ပဲဟုတ်ကလား အိတ်ချင်တာအိတ်ချင်တဲ့အကြောင်းရှိတယ်ဟုတ်ကလားဗျမှတ်ကြည့်သားမှာအိတ်ချင်တဲ့အကြောင်းလေးကိုဟုတ်ကလားအိတ်ချင်တယ်ဆိုတိုင်းလှမ်းပြီးတော့မသိလိုက်သားမှာနဲ့ဟုတ်ကလားတို့ဖျားရှိကိုတာရွာထဲမှာဘယ်နိုင်လောက်ကြာတော့တနာရီအိတ်ချင်ကြတော့ဘယ်နာရီလောက်ကြာတော့အဲ့တော့ဖျားနဲ့အိတ်ဘယ်ဟာဘူးချင်ညိုတော့ဟုတ်ကလား ဟုတ်ကဲ့ဟဲ့ဟင် ပြီးတော့ငါအိတ်နေဆိုတာနဲ့တာတာလေးခွေပေးရတာထင်တယ်မျက်စိမိတ်တော့ဆိုတော့လေယူသေးလိုက်တာမိတ်ပေးရတာစိတ်ကလေးကိုလည်လိုက်တော့ဆိုတော့တော့ကလေးတပိငြိမ်ပေးရတာထင်တယ်ဘလောက်ယူသေးတော့အဲ့အိတ်ကိုဖျားတဲ့တောင်ကျုပ်ကိုယ်ွယ်ထားသေးဟုတ်တယ်ဟဲ့အဲ့အိတ်ကိုကောင်းနေထင်နေတာထင်တယ်ဟင်ပြီးတော့ဖျားကိုတနာကြီးခဏလေးရှိခိုးရပြောတယ်တနာကြီးလုံးလုံးဖျားပြီးသိရောက်ကြလား တဏှာကြီးမဆိုးထားပါနဲ့ဗျာဩကတတပုံလေးဘုရားသိစိတ်ရောက်ကလားအဲအိတ်ကြတော့ကဘယ်စိတ်ကြောင်နေလေတော့အဲပြောထားဗျာဟင်ဟင်တဏှာတို့အဲအိတ်ကိုတို့အဲ့လောက်ထိယူသေးတာထင်တယ်မယူသေးသားမှနဲ့မှတ်သားမှသူခိုင်းလည်းမလုပ်သားမှနဲ့သူ့ကြောင့်လေးသိအောင်လုပ်သားမှဟုတ်ကလားဟင်အိတ်ဒါလည်းအဆိုင်ကဲလုံးတရမရှိပါဘူးဟင်ဒီအဘူဘိုးကိုခိုးတင်တယ်ဟဲ့ အပူလေးပုဂ္ဂိုလ်မှန်သိနေပြီဥစ္စာပဲမှတ်ကြည့်လားမမအေးအချင်းပုံမေးလေငယ်ဒီကြီးကြိုက်လားကြိုက်လားတဲ့နေရာပေါ့ဥစ္စေကျော်တော့ကထိုးရင်းထိုးတဲ့နေရာထင်ရှားတဲ့နေရာလေးကိုအိတ်ချင်းနဲ့အိတ်ချင်းနဲ့အိတ်ချင်းနဲ့မှတ်သားမှာဒါတုတ်တီထင်တယ်ဟဲ့ဟင်မှတ်လျင်အိတ်ချင်းလားဘယ်မို့ပြီးလျင်နဲ့အိတ်ချင်းလားအဲမှတ်သားမှာဒါလည်းကမ္မထာမှာပဲအဲဒါအိတ်ချင်းလားလေအိတ်ချင်းဟုတ်လည်းမဟုတ်လား အမှုစိတ်တာကမ္မထာမှာလို့ဆိုရင်အိတ်ချင်မှုလည်းကမ္မထာပေါ့ဗျာဟုတ်ကလားဗျာအဲမှသာမှန်ရင်မှတ်တယ်ဒီအိတ်ချင်တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်တွေဟာယောဂီတို့ရဲ့မှန်အားကကောင်းသွားလို့တို့ဘာတော့အခုဟိုပင်နေရဲကြတော့မုန်တိုင်းများလာလို့ရှိရင်အနှောက်နဲ့ခွဲတယ်လို့ထင်တယ်ဟိမုန်တိုင်းဒူးနေတာနဲ့တယ်နဲ့လာရင်လေမုန်တိုင်းဆိုတာပဲနဲ့တော့ကြောက်ခဲလားအခိုးငွေလားအခိုးငွေပဲအဲ့ဒါအနှောက်နဲ့ခွဲထားတယ် ပြေထွက်သွားတဲ့သဘောဒီတော့မအားရစိုက်အားကြရင် तू မကွဲနိုင်ဘူးလားကွဲသွားလို့မျက်လုံးလေးကြည်လာရင်ဖတ်မှတ်သမ်းပါအဲ့ချိန်မထားသမ်းပါနဲ့အိတ်ခဲတာများလာပါရင်မဝါသေးဘူးလားဟင်ပရိသင်ရှိဘူးအိတ်ခဲတာလာတော့ပြီမဟုတ်ဘူးလားဟုတ်ပါမဝါသေးဘူးတိုင်းဘယ်တော့အိမ်မှာတော့မဝါသေးရင်မဝါသေးဘူးလေဗျာဟင်မဝါမဝါသေးဘူးဆိုဆက်အိမ်မှာလား ဘယ်နဲ့တော့အဲ့အိတ်ကိုပဲဖျားလုပ်ပြီးပို့ပြောင်းလို့မလားထိနာမိတာအကုသို့အိတ်ပြန်နေတဲ့အချိန်ဟာလူသိပြောက်နေတဲ့အချိန်လူသိရှိသေးလားအဲ့တော့ခင်ဗျားတို့အိတ်ဟာခုရှိတဲ့တက်တမ်းမှာညာတိုင်းညာတိုင်းအိတ်ခဲ့တယ်ထင်တယ်အဲ့တော့အသက်50ရှိတဲ့ပုဂ္ဂိုလ်ဟာအသက်စိတ်တွေလူသိရှိတယ်ညာတစ်ဝက်ကအိတ်ဓာကလူသိပြောက်နေတဲ့အချိန်လေဟင်အသက်60ရှိတဲ့ပုဂ္ဂိုလ်အသက်30ပဲခင်ဗျားတို့လူသိရှိတယ် မြတ်တို့ကအိပ်ပြစ်တာလေအဲ့ဒါလူဘဝပေးနေတာဟင်လူဒီလူသူပြီးမှပြီးတော့ပဲကွတောင်းလို့ချင်းမမိတာကိုအကုသိုလ်တွေထည့်သဗျာအရိယာတိုင်းကအဲ့ဒါကိုရန်သူဖြစ်နေတတ်မှပြီးပေးသဗျာတပည့်တော့တယ်မှတ်ပြီးအိပ်ပါဟင်အိတ်ချင်ရလို့အိတ်ချင်ရလို့ตาပါလေးကိုမတိတ်လိုက်သမှာနဲ့ဟုတ်ကဲ့ဟင်အဲ့လိုအိမ်တိုင်းအိမ်တိုင်းမှတ်လျော့နေအိတ်အိတ်ပုံလေးကို ကောင်းကောင်းကိုယ်ကိုယ်ပြပြအိတ်ရှင်ရဲ့အကြောင်းလေးကိုသိအောင်မှတ်ရင်းနဲ့အိတ်သွားရင်နိုးထလာရင်တုတ်တင်းဇာကရိတီတင်နေဟိနိုးထလာလို့ရှိရင်လည်းအမှတ်ကလေးနဲ့ရောပြီးတော့နိုးထလာပါလိမ့်မယ်ဟုတ်ကလားအိတ်ရှင်ကအမှတ်နဲ့အိတ်တဲ့ယောဂီပြီးနိုးထလာရင်အမှတ်ကလေးနဲ့လားတချို့ခဏနာနီးစွာရှိပါသေးဗျာဒီအာနာပါနာကို အမှတ်တင်နဲ့မှတ်တာလေဝင်နေထွက်တယ်တက်ဝင်နေထွက်တယ်နှစ် အဲ့လိုကိုဒီဝင်လေထွက်လေတစ်ချိန်ကြာတိုင်းအမှတ်ကလေးခဏတိုးတာလေ69မှာအိပ်ပျော်သွားပြီဆိုပါတော့ဟင်မျိုးထားနဲ့ဝင်လေထွက်တယ်တရားဟုတ်လားခဏတိုးပြီလားဟင်အဲ့တော့ဟိုက69ဒီမှာကျတော့ထွက်တယ်တရားဆိုတော့ဂျာကုလမှာကနမ်းမဲ့နေတဲ့အချိန်မဟုတ်ဘူးလားကနမ်းမဲ့နေတာလူသိကြောက်နေတဲ့ကနမ်းနေတာမှတ်တော့ဟင်တချို့ယောဂီများရှောက်တတ်ပါတယ် 1400မှာအိပ်ပျော်သွားတယ်မြို့သားနဲ့1400တိဟုတ်ဗျာအဲ့တော့တညာလုံးကြီးခဏကြီးကိုကြောက်ပြီးထင်တယ်အဲ့တော့တနာကြီးသက်က3600ဆိုရင်အချိန်900နဲ့ဆိုရင်အိတ်တလက်နာရီရခဏပြောက်နေတဲ့နာရီလူသိမ့်မဲ့နေတဲ့နာရီလို့ဆိုလိုတယ်တပတ်တောက်တလားအဲ့တော့ဒီအိတ်ချိန်ကလေးကအမှတ်ကလေးနဲ့မှတ်သွားတဲ့ပုဂ္ဂိုလ်ကနိုးထားလာလဲအမှတ်ကလေးနဲ့ထင်တယ်လားအဲ့ဒါကိုနိုးတာတဲ့အကြောင်းလေးတော့သိသိချင်တာထင်တယ်နိုးတာစိတ်ကလေးရရင်နိုးတာထင်တယ် ညလုံးဖွင့်ပြီဘူးဗျဒါကြောဘယ်လိုစိတ်ကရင်လို့တာပါဆိုကျောက်ကလည်းစိတ်ကရင်လို့ပါတယ်လို့ပြောပါတယ်ဗျဟင်ဒီစိတ်ကနိုးပြီးညလုံးကဖွင့်လေးလို့လားဗျဖွင့်လေးဘူးဒါပေမဲ့ဖွင့်ရင်ဒီကလေးရှိမှဖွင့်လာတယ်နဲ့ပြီးတော့ဖွင့်ပြီးမှသူထားခိုင်းလာတယ်နဲ့ထားခိုင်းတော့ဒီတော့ဟိုတုံနေကြီးရနေပြီးတော့ပက်လက်ကြီးရနေထားမှာတော့တစ်စီချိုးသူရင်ခိုင်းလာတယ်နဲ့ဒါပြီးမှအော်ပိုင်းကိုထားခိုင်းလာတယ်နဲ့အဲ့ဒါလေးဒီချာမှတ်ခဲ့လေ အဲ့ဒါတုတ်တွေအိပ်ပျော်တဲ့ကာလမှာဖြစ်ဖြစ်ဘာရီတွေနိုးထလာတဲ့ကာလမှာပဲဖြစ်ဖြစ်တာမတာနာကာတွေကောင်းကောင်းကိုယ်ကိုပြပြသိအောင်မှတ်အမှတ်ကလေးနဲ့လေ့ကျင့်ပြီးအိပ်ပါနိုးပါလို့ဆိုလို့တပြအဲ့ဒါအိပ်လေးရဲ့အိုးမှတ်လေးရဲ့အိပ်ချင်းမှတ်လေးရဲ့နိုးခြင်းလို့ဆိုလို့တပြတဘောပေါက်ပြီအဲ့လောက်ဒီအမှတ်ကောင်းလေဒီကနေ့မှပြီးမဖြစ်ငါကိုအားဖြစ်မလာဘူးလား ကြားမှာဘဝမချတော့ဘူးလေဟင်ဟင်ဒါရောရောက်ပြီးခုချင်းဒေသကိုကိုလေးလာကြည့်သမ်းပါကျမ်းမှညာကြတော့တို့ဒီလောက်အာထုတ်ထားတယ်ဆိုလို့ရှိရင်တော့ကြံရည်ညစ်တယ်လို့ထင်တယ်ဟဲ့ညနေကြတော့ကြံပါဟိုကြံရည်ဘက်ကထွက်သွားတဲ့ကြံပါကြီးတိုက်ထင်တယ်ဟဲ့တို့အားရှိသေးလားငုံလို့ခွေးလို့အဲ့တော့အိမ်ဟေးဆိုပြိုပြိုကြီးပါတာကြီးလားပြိုတဲ့နောက်ပါသေးတယ် ဂျိုလွတ်ကိုလွတ်ထင်တယ်အိတ်ချလာပြီမနဲ့နေတော့ဟာဟာကြီးဗျာဒီကံကနာပြီးလုံးရှိတော့အပြစ်ပြန်ကောက်နေရတယ်ဟင်ဘာဖြစ်လို့လဲဘဝချသွားလို့ညကလူသေးသွားတာဟုတ်ဟင်ညသေးသွားပြီကိုအဲဘဝချသွားတဲ့မနေ့ကဟာကြီးဗျာဟင်ခုနကတို့အိတ်လည်းအမှန်မလွတ်နဲ့အိတ်တဲ့ပုဂ္ဂိုလ်ကနေလည်းအမှန်မလွတ်တဲ့ပုဂ္ဂိုလ်ကြတော့ပြီးပြီးလုံးလုံးကြ နိဒါနစီစီလုံးလုံးကစိတ်လေရင်းကြည့်ကြည့်လားလေးလေးလေးနဲ့ဗျအဲ့လောက်ထိမှားရမယ်ဟုတ်ကလားအဲ့ဒီရဟိုဘက်တော်တို့မျက်နှာတစ်ဓာရီအားစားပြီးဈဉ္ဉံကမ္မထာခြင်းမှာလွတ်တာဒီအကုန်လုံးမှားမှာနော်ကိုလိုတာမှမြတ်စိတ်ဓာတ်ဥဆောင်နေတယ်ကိုရင်းလောကကောင်းတယ်ပေါ်ပြရဒီအဲ့ကိုလိုတာမှမြတ်စိတ်ဓာတ်ဥဆောင်ပြီးမှတ်ပြီးပါဟုတ်ကလားဗျအပြင်အာယုံကလာတိုက်တာကြတော့မြင်ပြီးမှသိရတာအဲ့ဒါကြတော့ယုတ်ကဥဆောင်နဲ့စိတ်ကနောက်လိုက် မြင်အောင်ကြည့်ပြီးသားပါဗျဟုတ်ကလားအဲ့တော့ယောဂီတို့အိမ်နာတက်တက်နေရဘသူကဥဆောင်တော့ယုတ်ကဟင်ကခင်ဗျားတို့ကလည်းကိုကဲဘသူဆောင်တော့ကဲဒီရရေးတော့ဆောင်တယ်ကဲတို့တို့ကြည့်ရဟဲ့ဘသူဆောင်လို့စိတ်ကောင်းဆောင်လားဒီကောင်းဆောင်လားစိတ်ကောင်းဆောင်ပါဟုတ်ဒီကောင်းဆောင်တယ်ကွာဟာဟောယူကောင်းဆောင်တယ်ဟင်အဲ့တော့အိမ်နာတို့ဘာလို့မတက်ခင်ကိုဝန်ကြိုက်ထားကြရင်ထင်တယ် အစာအိကရင်လုတ်ကြတာကာမသားလေးရင်လုတ်တာမဟုတ်လားဒါမှမလားရင်တော့ဟုတ်လားယောဂရင်ဆိုတော့ဖရာကမှကာမသားလေးလို့တော့ဖရာကမှပါချလိုက်သလားဘယ်ရောက်လို့လာလာလာလာလာလာလာခေါ်သွားလိမ့်မယ်ဟုတ်ဗျာအဲ့ဒါစိတ်ကဥဆောင်မိတယ်နဲ့အေးဟိုအိမ်နာကိုသွန့်ချရတဲ့ကြတော့ဘယ်သူကဥဆောင်တော့ယောဂဥဆောင်တယ်အဲ့ဒါမရအောင်ကြည့်စိတ်နဲ့ကိုယ်နဲ့အဲ့ဒီမှာလှုပ်လှုပ်ပေါ်မှာအိမ်နာတက်တဲ့နေရာပုတ်ချေချာအဲ့ဒါလေးကိုတို့စိတ်နဲ့ ဟိုကိုနဲ့နှစ်ခုအပြာငါသူ့ကြောင့်ကိုလိုရတယ်လို့ကိုကြောင့်သူလိုရတာလေးကိုမြင်ပြီးကျင်တာပါလို့လို့အဲ့တော့နင်းထားတဲ့ချိန်ကားပါပြီးဈဉ္ဉံကမ္မထာမရောက်မီအတွင်းရှိသမျှအမှတ်တွေလည်းကိုမှတ်ပြီးခဲ့ပါဒီလောက်ဆိုသဘောပေါက်ပါပြီအဲ့တော့တာမတင်ညာကာရာအပိုင်းဒီလောက်ဆိုတော်ကြသူ